2545ခုနှစ်လူတို့ဩဟာကောဇာတက္ကရေ1363ခုနှစ်ဥရဝတ္တန္တမူလရာတိတရင်ကျွလာဇံ9ရက်နေ့ယနေ့အထူးတရားအားထုတ်ပူဇော်ပွဲမှဝင်ရောက်ပြီးတော့ဓမ္မပူဇာတရားဖြင့်ပူဇော်ကြတဲ့အာလုံး သံဃာတော်များယုတယောဂီများဆရာကြီးဆရာလေးယောဂီတို့ဆင်များဘုန်းကြီးစပြီးတော့ဟောကြားလာခဲ့တဲ့ပထမနာထတုတ်တံတရားတော်ဖြစ်တဲ့မိခိုတိုင်းလမြတ်ဓမ္မဆိုတဲ့တရားယနေ့၃ရက်မြောက်ဖြစ်ပါတယ် နံပါတ်1နေအားဖြင့်သီလဆိုတဲ့မိခိုရာရှိမှမိခိုရာမရှိတဲ့ပုဂ္ဂိုလ်တွေဟာဘလောက်ပဲတရားတွေကြိုးစားပေမဲ့တရားမရနိုင်သီလဆိုတဲ့အမိခိုရှိတဲ့ပုဂ္ဂိုလ်ဟာတရားအထုတ်လိုက်ရင်မကြာမီတော့ချိန်မှာပဲတရားသိဉာဏ်တူတွေရသွားနိုင်နောက်ဘဟုတုတောဟောတိအကြမ်းမြင်ဘဟုတုတဆိုတဲ့မိခိုရာရှိရမယ် ဒီဘ ഹു တုတ္တမရှိတဲ့ပုဂ္ဂိုလ်များဟာတရားအားထုတ်တဲ့နေရာမှာမဆိုထားပြီးအခြားခြားအတတ်ပညာတွေသင်ကြားရဲ့အခါမှာလည်းကြည့်ပေါ့စက်မှုပညာသင်ကြားတဲ့ပုဂ္ဂိုလ်ဟာအဲ့ဒီစက်မှုပညာကိုလေ့လာလိုက်စားထားတဲ့ဘ ഹു တုတ္တရှိနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာမြန်မြန်တတ်လွယ်တာပဲလက်မှုပညာဆိုရင်လည်းဒီတိုင်းပဲသူ့မှာလေ့လာလိုက်စားထားတဲ့ဘ ഹു တုတ္တတွေရှိထားရင်အဲ့ဒီပုဂ္ဂိုလ်မြန်မြန်တတ်လွယ်တာပဲ လုံမှုပညာစတဲ့အားလုံးပညာတွေအကုန်လုံးပေါ့လောကီပညာခုတရားထုတ်တဲ့နေရာမှာလည်းပဲဒီတိုင်းပဲမြတ်စွာဘုရားဟောကြားတော်မူထားတဲ့သုတ်တံအဘိဓမ္မာဝိနည်းလို့ဆိုတဲ့ပရိယတ္တိဓမ္မတုတ္တတဏိအာဂမတုတ္တအဲဒီသုတ်တံအဘိဓမ္မာဝိနည်းလို့ဆိုတဲ့တရားတော်များကို င်အံထားလို့ပဲဖြစ်စေကြက်မှတ်ထားလို့ပဲဖြစ်စေလိလဖတ်ထားလို့ပဲဖြစ်စေသို့မဟုတ်တန်ဃာတော်များဟောရုပ်တဲ့တရားတော်ကို နာကြားထားလို့ပဲဖြစ်စေကြားမြင်ဘုဒ္ဓတရှိနေတဲ့ပုဂ္ဂိုလ်ဟာတရားပွင့်မှာဝင်ပြီးတော့တရားလို့အားထုတ်တဲ့အခါမှာတရားသဘောတွေဉာဏ်ဉာဏ်သိဉာဏ်ဉာဏ်တွေ့သိပြီးတော့သွားနိုင်တယ်တရားတွေဉာဏ်ဉာဏ်မြင်သွားနိုင်တယ်ဒါကြောင့်ကြားမြင်ဘုဒ္ဓတနဲ့ပြည့်စုံခြင်းဟာလည်းပဲတရားအားထုတ်သူတွေအတွက် မိကိုရာတစ်ပါးပဲယနေ့နံပါတ်3ဖြစ်တဲ့မိကိုရာကဥနာစပရံဘိခဝေဘိက္ခုကလျာဏမိတောဟောတိကလျာဏတဟာယောကလျာဏတံပဝင်ကောဘိခဝေယဟန်တော်များအိုချစ်သားတို့ပုဏ္ဏစာပရဏောထမိခိုရာ တရားတပါးကဘိက္ခုယဟန်ဒီဝသန္တရာဘေးကိုရှုမြင်၍မဟာတတိပဋ္ဌာဝိပဿနာတရားတော်တွေကိုရှုပွားအားထုတ်လျက်ရှိကြတဲ့ ယောဂီသူတော်စင်ပေါင်းသည်ကလျာဏမိတ်တော်တိလစသောခုံးနှင့်ပြည့်စုံသောကောင်းသောမိတ်ဆွေရှိသည်ဟောတိဖြစ်၏ကလျာဏတဟာယောကောင်းသောအဖောတဟဲရှိသည်ဟောတိဖြစ်၏ကလျာဏတမ္ပဝင်းကိုကိုယ်စိတ်အားဖြင့်ညှို့ကမ်းရာကောင်းသောမိတ်ဆွေရှိသည်ဟောတိဖြစ်၏ တရားအားထုတ်နေကြတဲ့ဆင်းရဲခတ်သိငြိမ်းချောင်းဖြစ်တဲ့မဟာတတိပဌာဝိပဿနာတရားတွေကိုရှုပန်းအားထုတ်နေကြတဲ့ပုဂ္ဂိုလ်များ မှာနံပါတ်3အနည်းအားဖြင့်မိကိုရာတရားကကလျာဏမိတ်တာတဲ့သီလစတဲ့ဂုံတွေနဲ့ပြည့်စုံပြီးတော့အဲလိုပြည့်စုံနေတဲ့မိကောင်းဆွေကောင်းဆရာသမားကောင်းပေါ့ အဲဒီလိုမိကောင်းဆွေကောင်းဆရာသမားကောင်းကိုအမိခွေရနေခြင်းဟာမိမိအတွက်တရားရဖို့တိတ်ကိုတေချာနေပြီ။နောက်တရားအားထုတ်တဲ့နေရာမှာမိမိတို့အားထုတ်ပုံအားထုတ်ပဲဖြစ်တဲ့ကလျာဏသဟာယတရားနာဘောနာပဲတရားအားထုတ်ပုံအားထုတ်ပဲဖြစ်တဲ့ယောဂီသူတော်စင်များ အဲ့ဒီပုဂ္ဂိုလ်များထဲမှာလည်းပဲမိမိနဲ့စိတ်သဘောထားချင်းတူးတဲ့ပုဂ္ဂိုလ်အဲ့ဒီလိုအပေါင်းအဖော်ကောင်းလဲလိုအပ်တယ်မိမိကတရားကိုတကယ်လိုလားပြီးတော့ကြိုးစားနေတဲ့ပုဂ္ဂိုလ်မိမိနဲ့အတူနေတဲ့ပုဂ္ဂိုလ်ကတရားကိုမကြိုးစားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးကိုအပေါင်းဖော်ကောင်းသွားလုပ်လို့မရအောင်အဲ့တော့မိမိနဲ့စိတ်တူသဘောတူတနည်းအားဖြင့် မိမိလိုပဲအမြဲတမ်းကုသိုလ်စိတ်ကြည့်တယ်ဖြစ်နေခြင်းနဲ့အမြဲတမ်းဆရာသမားရဲ့ညွှန်ကြားချက်အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးအားထုတ်နေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်မျိုးကိုမိမိကအပေါင်းဖော်ကောင်းဖြစ်နေပေါင်းဖော်ရတယ်။နောက်ကလျာဏတမ္ပဝင်ကမိမိနဲ့အာထုတ်ဖို့အာထုတ်ဖက်တည်းမှာတရားကိုတကယ်တမ်းစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်တိုင်း ဘယ်ချိန်ပဲကြည့်လိုက်ကြည့်လိုက်တတိမလွတ်အောင်ရှုနေတဲ့ပုဂ္ဂိုလ်ဘယ်ဣရိယာပုပဲကြည့်လိုက်ကြည့်လိုက်တတိမလွတ်အောင်ရှုနေတယ်ဘယ်လိုအမူအရာမျိုးပဲကြည့်လိုက်ကြည့်လိုက်တတိမလွတ်အောင်ရှုနေတယ်အဲလိုအချိန်တိုင်းနေရာတိုင်းဣရိယာပုတိုင်းအမှုရာတိုင်းမှာဘယ်နေရာမှမရွေးအမြဲတမ်းတတိကံပြီးတော့ရှုနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာမိမိရဲ့ကိုင်းညော့ရာဖြစ်တဲ့မိကောင်းဆွေကောင်းပဲ မိမိရဲ့စိတ်ဟာသူ့ပေါ်မှာကြီးညိုစိတ်တွေဖြစ်တယ်မိမိစိတ်ဟာသူ့ပေါ်မှာကံညွတ်နေတယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုမှီမှီဝဲဒါအတုနေပုဂ္ဂိုလ်ကြီးဒီအတုတူတရားအထုပ်ပေါ်အထုပ်ပဲဖြစ်ကြတဲ့ပုဂ္ဂိုလ်ကြီးတွေမှာမိမိရဲ့စိတ်သူ့ပေါ်မှာမကံညွတ်တာရှိတယ်ကံညွတ်တဲ့ပုဂ္ဂိုလ်ရှိတယ်မိမိရဲ့စိတ်ဒီပုဂ္ဂိုလ်ပေါ်မှာကံညွတ်နေတယ်ဆိုတာဒီပုဂ္ဂိုလ်ဟာမိမိတဲ့မကကြိုးစားပြီးတော့တတိမလွတ်အောင်ကြိုးစားပြီးရှုနိုင်နေတဲ့ပုဂ္ဂိုလ်မိမိစိတ်ဟာကံညွတ်နေတာ

မိဝဲရခြင်းကြောင့်အကျိုးများပုံတွေကိုဒီလိုမြတ်စွာဘုရားဟောပါတယ်နဟံဘိခဝေအညံဧကဓမ္မပိတမနုပတ္တမိယေနအနုပ္ပန္နာဝကုတလဓမ္မဥပ္ပိဇန္တိဥပ္ပန္နာဝအကုတလဓမ္မပရိဟာယံတိယထာယိတံဘိခဝေကလျာဏမိတတံဘိခဝေယဟန်တော်များဥจิตသားတို့ယေနအကျဉ်သဘောကြောင့်အနုပ္ပန္နာဝမဖြစ်သေးကုန်သော ကုသလဓမ္မကုသိုလ်တရားတို့သည်လေကုသိုလ်တရားတို့သည်ဥပ္ပေဇန္တိဖြစ်ပေါ်လာတတ်ကုန်၏ဥပ္ပန္နဝါဖြစ်ပေါ်ခဲ့ကုန်ပြီသောအကုသလဓမ္မအကုသိုလ်အကုသလဓမ္မဝါအကုသိုလ်တရားတို့သည်လေပရိဟာယံတိပြပြဆုယုတ်ကြလေကုန်၏တရောထုသဘောတရားမှာအညာအခြားတပါသောဧကဓမ္မံပိတခုသောတရားကိုမြလည်းနာတမနုပတ္တမိကြည်၍မြင်တော်မမူ ဘုရားရှင်ကိုတော်မြတ်ကြီးကမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေလည်းပဲဆိုယုံပျက်စီးတယ်အဲ့ဒီပျက်စီးနိုင်တဲ့တရားဟာဘာလဲဆိုရင်ယတ္ထာယိတာဘိကဝေကလျာဏမေတ္တာတာတဲ့ဘိခဝေယဟန်တော်များဥจิตသားတို့ဣဒံဤမဖြစ်သေးသောကုသိုလ်တရားတို့ဖြစ်ခြင်းဖြစ်ပြီးသော အကုသိုလ်တရားတို့ပျက်စီးခြင်းဟုသောအကြောင်းသည် ယထာကတမိပေတိရောနိဟုမူကားကလျာဏမိတ္တာမိကောင်းဆွေကောင်းရှိသောအကြောင်းကြောင့်ပင်သည်မဖြစ်သေးတဲ့ကုသိုလ်တရားတွေတိုးပွားပြီးတော့ဖြစ်စေနိုင်တယ်တဲ့မိတ်ဆွေကောင်းကိုမိကိုရခြင်းဟာတဲ့နောက်ဖြစ်ပြီးတာအကုသိုလ်တရားတွေလည်းပဲဆုတ်ယုတ်စေနိုင်တယ်ဖြစ်ပြီးတာအကုသိုလ်တရားတွေလည်းပဲဒီ မိကောင်းဆွေကောင်းကိုမှီဝဲလိုက်ရတဲ့အတွက်ကြောင့်မို့ဆုံယုတ်ပြီးတော့သွားစေနိုင်တယ်။အဲလိုဆုံယုတ်သွားစေနိုင်တဲ့တာရကလေးတွေရှိတဲ့ဘုန်းကြီးတို့ယောဂီများမိကောင်းဆွေကောင်းကိုအမိခိုရတဲ့အတွက်ကြောင့်မို့တခါလေကုသိုလ်တရားတွေတိုးပွားပြီးတော့အပေဆင်းရဲကလွတ်သွားတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့ဒီမိကောင်းဆွေကောင်းကိုအမိခိုရတဲ့အတွက်ကြောင့်မို့မိမိရဲ့အကုသိုလ်တရားတွေဟာ ရွတ်နေပြီးတော့ဆုပ်ယုပ်သွားတာလေတရကအနေအချင်းထုတ်ပြီးတော့ပြန်ရင်ဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်ကြီးရာဇဂျုံမြို့သတင်းသုံးပြီးတော့နေစဉ်မှာအဲဒီရာဇဂျုံမြို့မှာတမ္ပတာထိကဆိုတဲ့လူသက်သမားကြီးလူသက်ရာထူးကြီးနဲ့ဘရင်အမိန့်တော်အရမင်းပြင်မင်းတန်ခံရတဲ့ပုဂ္ဂိုလ်တွေကို နှစ်ပေါင်း90ကျော်တိုင်တိုင်အနေအားဖြင့်အမှုတော်ထမ်းပြီးတော့လူတွေကိုအပြစ်မင်းပြစ်မင်းတာတင်းတဲ့ပုဂ္ဂိုလ်တွေကိုတတ်ပေးရတယ်။နေ့စဉ်နေ့တိုင်းတတ်နေရတာတရေမှမလို့နေ့စဉ်နေ့တိုင်းတခါတရံမှယာချီပြီးတော့တတ်ရတာရှိတယ်။အဲလိုနဲ့မင်းပြင်းမင်းတန်တဲ့ပုဂ္ဂိုလ်တွေကိုမိမိသိမင်းကြတဲ့ပုဂ္ဂိုလ်တွေကိုတတ်ပြီးတော့ပေးလာခဲ့ရတဲ့နှစ်ပေါင်းတွေဟာနည်းနည်းလေးလားအများကြီးလား နှစ်ပေါင်း90ကျော်တိုင်တိုင်အဲ့ဒီလို လူသားရာတို့ကြီးနဲ့အဲ့ဒီမှာလူတွေကိုတတ်ပြီးတော့ပြင်းနေရတယ်အသေးရွယ်ကြီးရင်ပြီးတော့လာတဲ့ခါကလာကြတော့အဲ့ဒီလိုမင်းပြင်းမင်းတန်းသင့်လို့သိမိကြတဲ့ပုံကိုယ်တွေကိုတတ်တဲ့အခါမှာတစ်ချက်သေးနဲ့သိအောင်မတတ်နိုင်တော့အာရီနေလာပြီအဲ့ကြတော့သူ့ကိုအဲ့ဒီယာရုကနေပြီးတော့အနာပေးလေရအငိမ့်စားပေးလေရတယ်အဲ့ဒီအခါမှာလူသားတမန်မသုံးဆောင်ရတဲ့ တားမြစ်ပြီးတော့ထားတာအဲ့ဒီအခြေခံကန့်လန့်ကြတော့မှသူသုံးဆောင်ခွင့်ရတယ်လူတသမားယာရုနဲ့နေတဲ့ပုဂ္ဂိုလ်တွေဟာအမွေနတ်သာတနခါပန်းမှမလိမ့်မချေရအောင်အဝတ်တွေအစားတည်တည်ကိုမဝတ်စားရဘူးနောက်ပြီးတော့ကနာနှုတ်စွမ်းမွန်မြတ်လာတဲ့ကနာနှုတ်ထမင်းကိုလည်းပဲမစားရအဲ့ဒီတမ်းမြစ်ချက်တွေရှိတဲ့အတွက်ကြောင့်မို့ဟောဒီတမ္ပတ္တဓိကကြီးဟာကနာနှုတ်ထမင်းသိစားခြင်းတယ်ဒါပေမဲ့သူ့ ဒီဟာဒုကြီးနဲ့နေရတဲ့အတွက်ကြောင့်မို့အဲ့ဒီဟာကိုရှောင်ကျင်ပြီးတော့နေရတယ်ဒီကအငိမ့်စားရပြီဆိုတဲ့အခါကဏ္ဍကြတော့ဒီကနေ့ကဏ္ဍနှုတ်ထမင်းကစားမယ်ဆိုပြီးတော့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကိုချက်ပြုတ်ခိုင်းအဲ့တော့ဒီလိုမုံမြတ်တဲ့ထမင်းကိုစားမယ်အချိန်ကကာလမှာမိမိရေမိုးချိုးအမွေးနန္ဒပါလိန်ချဲပြီးတော့အဝတ်တွေအစားတွေဝတ်ပြီးတော့မှစားမယ်ဆိုပြီးတော့ကင်းကမြစ်စိတ်ဆင့်ပြီးတော့ရေမိုးချိုးဝတ်တစားတွေဝတ် အဲလိုအလုံးဝတ်ပြီးတဲ့အခါကလည်းကြတော့မှစမ်းမယ်လို့ပြင်ဆင်နေခြင်းမှာပဲအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးတမပတ်မှထားလို့ဒီကနေ့ပဲပုဂ္ဂိုလ်ကိုချီးကျူးရပါမလဲကြည့်လိုက်တော့ဟောတမ္ပဋ္ဌာတိကရည်မြင်တယ်အဲ့ဒီကမှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးတပိတ်ပိုက်ပြီးတော့ဆွမ်းခံကြွပြီးတော့ဆိုင်ဆွမ်းရတယ်ဆွမ်းရတော့တမ္ပဋ္ဌာတိကရည်ဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ရတော်ရံမထေရမြတ်ကြီးပါလား တချိန်သောခါကာလတုန်းကတော့ဖူးတွေ့ရပြီမလို့လည်းပဲမိမိမှာလူစရာမရှိလို့လူစရာရှိပြန်တော့လေကျင်သာရိပုတ္တရာကြီးမဖူးတွေ့ရလို့မလှူရအောင်ဒီကနေ့တော့ကံရံတင်လိုက်တာကနာနိုစွမ်းနေချက်ပြုတ်တာအဲတော့ကျင်သာရိပုတ္တရာမထေရသူမြတ်ကြီးယခုလိုကြုံကြိုက်တုံးပင့်ပြီးကပ်မယ်ဆိုပြီးတော့အဲဒီမှာပင့်ပြီးတော့ကပ်ပါဒါပေမဲ့နှစ်ပေါင်း90ကျော်တိုင်တိုင်မစားဘဲနဲ့ရှောင်ကျင်ပြီးတော့လာခဲ့ရတဲ့ဓမင်စားကျင်လုံးလို့ချက်ပြုတ်ထားတာဆိုတော့ကျင်သာရိပုတ္တရာမထေရသူမြတ်ကြီးဖုံးပေးနေတဲ့အချိန်မှာဘေးကရက်လီခံပြီးတော့ကြည်ချင်းနဲ့အဲဒီမှာစားကျင်စိတ်ကြီးပေါ့ အဲ့လိုစားကျင်နေတဲ့အခါကိုရှင်သာရိပုတ္တရာမထေရသူမြတ်ကြီးသိတဲ့အခါကဏ္ဍကြတော့ကဲတမ္ပတ္တတိသင်လည်းသွားပြီးတော့ခမင်းစားကန်းထဲမှာစားစားလူကစားကြည့်လို့ခွင့်ပြုလိုက်တဲ့အခါသွားပြီးတော့ကဏ္ဍနုခမင်းစားစားပြီးလို့ပြန်လာတဲ့အခါရှင်သာရိပုတ္တရာမထေရသူမြတ်ကြီးကလည်းပဲပြီးနေပြီအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးသံပုံပိတ်ပြီးတဲ့အတွက်ကြောင့်မို့သံနုမောဒနာတရားဟောပါတယ်ဒီလိုနုမောဒနာတရားဟောတဲ့အခါကဏ္ဍကြတော့တမ္ပတ္တတိကကြီးလေစိတ်ဒီကဏ္ဍမငြိမ်ဖြစ်နေတဲ့တရားတော်ပေါ်မှာအာယုံစိုက်လို့မရဘူး အဲ့လိုအာယုဆိုင်မရတဲ့ခါကဏရှင်သာရိပုတ္တရာမထေရသူမြတ်ကြီးကသိတယ်ဓမ္မတတိကကြီးလက်တီးချိုးလိုက်တခါတည်းဟိုကြည့်လိုက်ဒီကြည့်လိုက်ခေါင်းငုံလိုက်ခေါင်းထောင်းလိုက်ဖြစ်နေတော့သင်္ဃဟောနေတဲ့တရားကိုစိတ်မဝင်စားဘူးထင်တယ်လို့အဲ့ဒီမှာမေးကြည့်လို့တမဗျာတပည့်တော်စိတ်မဝင်စားနိုင်အောင်ဖြစ်နေပါတယ်ဘယ်လိုကြောင်းကြောင့်လဲဆိုတော့တပည့်တော်ဟာနှစ်ပေါင်းများစွာလူပေါင်းများစွာကိုတတ်လာခဲ့ရပါတယ်ဗျာနှစ်90ကျော်ကြာမြတ်လူပေါင်းများစွာတတ်ခဲ့ရတဲ့အကုသိုလ်အပြစ်တွေအင်မတန်များပါတယ်

ဆုံးကသွားရင်းနဲ့တွေ့တဲ့အခါကြောင်းပြန်ရောက်တော့မြတ်စွာဘုရားကိုလျှောက်တဲ့အခါဘုရားရှင်ကိုရောင်မြတ်ကြီးကဒုတိတနတ်ပြည်ကိုရောက်နေတဲ့အကြောင်းကိုမြတ်စွာဘုရားအမိန့်ရှိတယ်ဒီလိုအမိန့်ရှိလိုက်တဲ့အခါကျတော့ဖြစ်နိုင်ပါမလားဘုရားအဲ့မှာတန်ဃာတော်တွေတန်တရားဖြစ်ကြတယ်ဒီလောက်တောင်နှစ်ပေါင်း90ကျော်တိုင်တိုင်လူပေါင်းများစွာတတ်လာတဲ့အကုသို့အင်မတန်ကြီးမားတဲ့လူတသမားကြီးနတ်ပြည်ရောက်တယ်ဆိုတာဖြစ်နိုင်ပါမလားလို့ဒီလိုတန်တရားတွေဝင်ရတဲ့အခါဘုရားရှင်ကိုရောင်မြတ်ကြီးကချက်သားတော်ဓမ္မဒါတိကကြီးဟာ ဒီကနေ့ဆဲဆဲအချိန်ခါကာလမှာငါဘုရားရဲ့သားတော်ကြီးဖြစ်တဲ့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးတည်းဟူသောသူတော်ကောင်းကြီးကိုအမိအခိုရသွားတယ်တဲ့ဒါကြောင့်မို့သူဟာရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုဆုံးလဲကမ်းလဲရတယ်တရားလဲနားလဲရတယ်တရားလဲနှလုံးသွင်းလဲရတဲ့အတွက်ကြောင့်သူဟာအခုတုတိတာနတ်ပြည်ကိုရောက်ရှိသွားတယ်လို့မင်းရှိတယ်ဒါဟာ ကလျာဏမိတ်တာဆိုတဲ့မိတ်ဆွေကောင်းကိုအမိခုရလိုက်တဲ့အတွက်ကြောင့်မို့မရသေးတဲ့မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ပြီးတော့ဟောအဲ့ဒီကုသိုလ်တွေကနေပြီးတော့ကောင်းကျိုးတွေမရပေဘူးလားညာဒါမိတ်ဆွေကောင်းကိုအမိခုရလိုက်တာနောက်တစ်ခုဘုန်းကြီးတို့တာရကလေးတစ်ခုအင်္ဂုလိမာလာကြီးကြည့်ပေါ့အင်္ဂုလိမာလာကြီးဟာလည်းပဲကြည်သားမအောင်လင်မျိုးပေါင်းတစ်ထောင်ရဖို့အတွက်လူပေါင်းမြောင်များစွာမတတ်ရဘူးလားနောက်ဆုံးလေတစ်ချောင်းလဲကြံတော့တယ် လူတစ်ထောင်ပြည့်ဖို့ရတစ်ချောင်းနဲ့ကြံတော့တဲ့အချိန်လေးသောသောပိုင်းကလည်းလက်ညှိုးတွေလူတရားလူကိုတတ်လက်ညှိုးတွေဖြတ်ဖြတ်ပြီးတနေရာတင်တနေရာတင်ပြန်ရှာမတွေ့တဲ့အခါကျတော့မဖြစ်တော့ပါဘူးဆိုပြီးတော့လက်ညှိုးတွေကိုຫນွေကျိုးနဲ့တီကုန်းပြီးတော့တခါနဲ့လေပင်လွယ်ထားတာဒါကြောင့်အင်္ဂုလိမာနလက်ညှိုးပန်းကုန်းကြီးကိုတခါနဲ့လွယ်ထားတဲ့ပုဂ္ဂိုလ်ပေါ့အဲဒီမှာအထောင်ပြည့်ဖို့တချောင်းပဲကြံတော့တဲ့အတွက်ကြောင့်မို့ဒီကနေ့တော့ဖြင့်အမိပဲလာလာဘသူပဲလာလာလာတဲ့ပုဂ္ဂိုလ်တွေ့တာနဲ့ပဲအဲ့ဒါတတ်ပြီးလက်ညှိုးဖြတ်မယ်ဆိုပြီးတော့ အဲ့လိုစောင့်နေတဲ့အချိန်မှာပဲသူ့ရဲ့မိခင်ကြီးကနေပြီးတော့သားပေါ်မှာချစ်တဲ့စိတ်နဲ့မင်းပြမင်းတန်တင့်တော့မယ်မင်းကနေပြီးတော့ဖမ်းတော့မယ်ဆိုတာကိုသိတဲ့အတွက်ကြောင့်မို့ငါသားကြီးလွတ်ရကိုသွားပြီးတော့ဒီမှာတော့ဖြင့်မင်းကတတောင်နာဘုဒ္ဓနဲ့ငါသားကိုဝိုင်းပြီးဖမ်းတော့မယ်ဆိုပြီးတော့သွားပြီးတော့မိခင်ရဲ့မေတ္တာစိတ်နဲ့သွားပြီးပြောတာဒါပေမဲ့လို့ဟိုကလက်ညှိုးလေးတစ်ချောင်းရဖို့အတွက်အမေတော့ပါတော့နားမလည်နိုင်ဘူးဒီချိန်တော့တားရတော့မှာပဲဆိုပြီးအဲ့ဒီမှာအမေနောက်ကလိုက်တာ အမေနောက်ကအမေကိုဓာတ်နဲ့လိုက်ပြီးတော့တတ်ဖို့လိုက်တယ်ဆိုတဲ့ကိုကဒီအင်္ဂုလိမန္လာကြီးရဲ့အမိုက်ဟာနည်းနည်းလေးမိုက်တာလားအများကြီးမိုက်တာလားတကယ်ကိုအများကြီးမိုက်တာကိုအမေတောင်ကိုတတ်တော်မှာအဲ့ဒါကိုမြင်တော်မူတဲ့အတွက်ကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကကြာကနေရပြီးတော့ချွေချွတ်လို့မြတ်စွာဘုရားဟောတဲ့တရားကိုနာကြားကျင့်ပွားနှလုံးသွင်းလိုက်တဲ့အခါကဏ္ဍကြတော့အင်္ဂုလိမန္လာကြီးဟာကိလေသာအတော်ကုန်ခံပြီးယဟန္တာမထေမြတ်ကြီးမဖြစ်ပေဘူးလားဗျာ ကဲဒီတော့ကလျာဏမိတ်တကိုမှီခိုရခြင်းဟာမိမိတို့အပယ်ဆင်းရဲတွေလုံးဝလွန်ပြီးဆင်းရဲကတိမ်ငိမ့်တဲ့နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်ပေဘူးလား။ဒါမဖြစ်သေးတဲ့ကုသိုလ်ဒုတွေဖြစ်ပြီးတော့တခါရင်အရဟတမညာပူညာဆက်ရောက်ယဟန္တာထိအောင်ဖြစ်ခဲ့။ဟော နောက်တစ်ခုသာရကလေးတစ်ခုကြည့်ဖြစ်ပြီးသားအကုသိုလ်တွေဆုပ်ယုပ်သွားပုံလေးကိုကြည့်ပေါ့။အဲ့ဒီမှာအဇတတမင်းကိုကြည့်လိုက်ပါ။အဇတတမင်းဟာ ဆရာပေါင်းမှားပြီးတော့အမိကိုမှားလိုက်တဲ့အတွက်ကြောင့်ပေါ့ဘုန်းကြီးတို့ယောဂီများမိကိုသင့်မိကိုတိုက်တဲ့ပုဂ္ဂိုလ်ဟာကလျာဏမိတ္တာတကယ့်ကိုမိကောင်းဆွေကောင်းသူတော်ကောင်းကိုသာမိကိုရမှာသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ကိုသာသွားအမိကိုပြုမိပြီဆိုရင်ကတော့မိမိပါဒုက္ခမရောက်နိုင်ပြီဘူးလားဗျာအဲ့ဒီအပေဆင်းရဲရောက်နိုင်ပုံလေးကိုဒီမှာတာရကအနေအားဖြင့်အဇတတမင်းသားကြည့်ပေါ့ဖခင်ကျောင်းတကာကြီးနောက်ပြီးတော့အရိယာပုဂ္ဂိုလ်ကြီးသူတော်ကောင်းကြီး သူတော်ကောင်းဖြစ်တဲ့ဘခင်ဗိမသာရမင်းကြီးကိုခါရင်ဆရာပေါင်းမှားပြီးတော့ဆရာရဲ့ညွှန်ကြားခြင်းနဲ့ခြေပေါ်ကဓာတ်နဲ့ခွဲစားမိခဲ့ရဲရဲတင်ပြီးတော့ရှားမိခဲ့ရဲရဲတင်ပြီးတော့အသေးတတ်ခဲ့မိတဲ့ပိတုကာရကကံကြီးထိုက်တယ်။အဲ့ဒီပိတုကာရကကံကြီးထိုက်လိုက်တဲ့ပုဂ္ဂိုလ်ဟာမဟာအဝီစီငရဲနဲ့ဘလို့မှမကူမလွတ်နိုင်တော့။ဒါဒီပုဂ္ဂိုလ်ဟာမဟာအဝီစီငရဲကြဖို့ပဲ။ဒါပြင်မဲ့လို့အဇတတမင်းဟာ အပေါင်းပင်ကောင်းအပေါင်းအဖော်ကောင်းဖြစ်တဲ့ဆရာဇီဝကကလျာဏတဟာယသူနဲ့ပေါင်းတင်တဲ့ပုဂ္ဂိုလ်ဟာပေါင်းတင်ဟာကလျာဏတဟာယဆရာဇီဝကမြတ်စွာဘုရားရဲ့တပိတာဝကနဲ့ပေါင်းတင်ရဖြစ်တယ်အဲ့ဒီဆရာဇီဝကရဲ့တိုက်တွန်းမှုကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တရားတော်နာမြတ်စွာဘုရားရှင်ပေါ်မှာကြီးညိုတဲ့စိတ်တွေဖြင့်ကြီးညိုတဲ့နေရာမှာတော့ဖြင့်ပြောလို့မကုန်နိုင်တော့အောင်ကြီးညိုတယ်။မြတ်စွာဘုရားပေါ်မှာအလွန်တရာကိုကြီးညိုတဲ့ပုဂ္ဂိုလ်မြတ်စွာဘုရားပြိဋိဘံဝန်ဆံပြီဆိုတဲ့အခြေညာ ဒီသာရဏမင်းကိုပြောဖို့အတွက်ဟာဘလောက်တရားစီမံရတယ်လဲဆိုရင်ထောပတ်ပုံကြီးတွေထောပတ်ပုံကြီးတွေနဲ့တခါတဲ့သုံးပုံစီစဉ်ပြီးတော့ထားရတယ်လို့ဆိုတယ်။အဲဒီမှာထောပတ်တွေအပြစ်ထည့်ထားပြီးတော့အဲ့ဒီထဲမှာဇတတမင်းကိုထည့်ပြီးတဲ့ခါကျတော့မှမြတ်စွာဘုရားပြိဋိဘဝန်ဆံတော်မူသွားပါပြီဆိုတဲ့အကြောင်းပြောရတယ်။အဲဒီလိုပြောလိုက်တဲ့ဆိုရင်လည်းချက်ချင်းသတိလက်သွားတယ်။ဘလောက်ထိအောင်ပူလောင်တယ်လဲဆိုတာအဲဒီမှာသူဇတတမင်းရဲ့အဲဒီ စိန်ပြီးတော့နေတဲ့အဲ့ဒီထောပတ်ပုံကြီးတွေကနေပြီးတော့တခါတည်းအပေါ်ကိုပွက်ထားနေတယ်လို့ဆိုတယ်ဘလောက်တိအောင်မြန်ဇာတမင်းရင်ထဲမှာပူလောင်သွားတယ်လေဆိုတာမြတ်စွာဘုရားပုံမှာဘလောက်ကြည်ညိုတဲ့စိတ်ပြင်းပြတယ်လေဆိုတာကြည့်ဒီတိုင်းမှာလွတ်တာပြီးတော့အပြင်မှာလာပြောလိုက်ရရင်ချက်ချင်းနှလုံးကွဲပြီးတော့နတ်ရွာစာမေဆိုတာသိတယ်သိတဲ့အတွက်ကြောင့်မို့တခါရထောက်ပါဟိုတွေထဲပြီးတော့မှ ပြောရတယ် နောက်တတိယလာတဲ့အခါဒုတိယအကျင့်ဒုတိယအကျင့်ဒုတိယအိုရထည့်ပြီးတော့မှပြောရတယ်တတိယအကျင့်တတိယအိုရထည့်ပြီးတော့မှပြောရဒီလောက်ကြီးညိုတဲ့ပုဂ္ဂိုလ်အဲ့လိုမြတ်စွာဘုရားပေါ်မှာတိတ်ကိုကြီးညိုပြီးတော့နောက်ဆုံးပထမတန်ဃာယနာတင်တဲ့နေရာမှာအဇတတမင်းဟာတကားခံပြီးတော့ပထမတန်ဃာယနာကြီးတင်တော်မူခဲ့တယ်အဲ့လိုမြတ်စွာဘုရားပေါ်မှာကြီးညိုတဲ့စိတ်တွေကုသိုလ်စိတ်တွေများပြားခဲ့တဲ့အတွက်ကြောင့် မဟာအဝိဇ္ဇငရဲကိုကြမဲ့အထဲကနေပြီးတော့ဟောအဲ့ဒီတက်တာတဲ့လောဟကုံပြီဆိုတဲ့ငရဲကိုတခါလဲသွားကြတယ်ဒါဟာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုတခါလဲပိတုကာရကကံကြီးထိုက်ခဲ့တယ်ဖခင်အရင်ကောက်ကောက်ကိုတတ်ခဲ့တဲ့ပိတုကာရကကံကြီးထိုက်နေတဲ့ပုဂ္ဂိုလ်ဟာအဝိဇ္ဇငရဲကိုပဲကြဖို့ပဲသို့တော်မြတ်စွာဘုရားပေါ်မှာကြီးညိုမှုနဲ့ကုသိုလ်စိတ်တွေများပြားစွာပြုခဲ့တဲ့အတွက်ကြောင့်မို့တခါလဲသူ့မှာအကုသိုလ်တွေတစ်ပြည့်ပြည့်ညွန့်နေပြီးတော့ဟော လောဟကုံပြီးငရဲလောက်တာခံရတယ် ဒါဟာကလျာဏမိတ်တာဆိုတဲ့မိတ်ဆွေကောင်းကို အမိကိုရလို့လားမရလို့လားဗျာကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိတ်ဆွေကောင်းကိုသာကလျာဏမိတ်တာကိုသာအမိကိုရမယ်ဆိုရင်နှုတ်ပန်းနာဝါမဖြစ်သေးကုန်သောကုသလဓမ္မကုသိုလ်တရားတို့သည်လေဥပ္ပိဇန္တိဖြစ်ပေါ်လာတတ်ကုန်၏ဥပ္ပန္နဝဖြစ်ပေါ်ခဲ့ကုန်ပြီးသော အကုသလဓမ္မဝအကုသိုလ်တရားတို့သည်လေပရိဟာယံတိသုယုတ်ပျက်စီးတတ်ကြပါပေကုန်၏ အကုသိုလ်တရားတွေဟာလည်းပဲတဖြည်းဖြည်းနဲ့ဆုပ်ယုပ်ပြီးတော့ပျက်စီးသွားနိုင်တယ်ကုသိုလ်တရားတွေဟာလည်းပဲကလျာဏမိတ်တာကိုနှိဝဲရခြင်းအပြင် ကုသိုလ်တရားတွေလည်းမတိုးပွားပေဘူးလားဟင်ကုသိုလ်တရားတွေလည်းတိုးပွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားအားထုတ်တဲ့နေရာမှာဆိုရင်အဓိကအရေးကြီးဆုံးကဟောဒီကလျာဏမိတ်တာပဲမိမိတို့ပုံမှန်နိမန်လမ်းမှန်တွန်းတင်ညွှန်ပြဆုံးမပေးနိုင်တဲ့မိကောင်းဆွေကောင်း ဆရာသမားကောင်းကိုအမိခိုရှိဖို့ရအရေးမကြီးဘူးလားဗျာအဲ့လိုဆရာသမားကောင်းကိုသာအမိခိုရပြီဆိုရင်အဲ့ဒီဆရာသမားကိုအမိခိုရတဲ့ပုဂ္ဂိုလ်ဟာတရားနှင်းနေရမှာလားမြန်မြန်ရမှာလားဒါနဲ့စပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးလက်ထက်တော်ကာကလတုန်းကညီတော်အာနန္ဒာဟာလေညီတော်အာနန္ဒာဟာသူ့ရဲ့စိတ်ထဲမှာအကြံစီတစ်ခုဖြစ်ခဲ့တယ်စိတ်ကူးအကြံစီဖြစ်ခဲ့တာသူ့အကြံစီကိုလည်းသူသဘောကျတယ် သူ့ရဲ့စိတ်ထဲမှာဘယ်လိုကြံစီဖြစ်တယ်လဲဆိုရင်ကလျာဏမိတ်တမိတ်ဆွေကောင်းကိုအမိခိုရလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတရားရဖို့အတွက်တဝက်သေးကြတယ်မိတ်ဆွေကောင်းကိုအမိခိုရရင်တရားရဖို့ဘယ်လောက်သေးကြလဲတဝက်သေးကြတယ်လို့သူစိတ်ထဲမှာအကြံစီဖြစ်တာအဲ့ဒီအကြံစီကိုလည်းသူကျင့်နှံ့နေတဲ့သဘောကျနေတယ် ဒီနေ့မှဘုရားရှင်ကိုရောင်မြတ်ကြီးပြုစုလှုပ်ကြွေးရင်းနဲ့ဘုရားရှင်ကိုရောင်မြတ်ကြီးကိုအဲ့ဒီမှာညီတော်အနန္ဒာကလျှောက်တယ်ဥပတမိတံပန္တိပြမစရိယတာယတိတံကလျာဏမိတ္တတံရသော်ဗျာတဲ့တပည့်တော်ရဲ့စိတ်ထဲမှာဒီလိုပဲကြံစီဖြစ်မိပါတယ်ဖေရတယ်မိကောင်းဆွေကောင်းဆရာသမားကောင်းကိုအမိအခိုရလို့ရှိရင်အဲ့ဒီအမိကိုရတဲ့ပုဂ္ဂိုလ်ဟာမြတ်သောအကျင့်ကိုကျင့်ရဖို့ နောက်ပြီးတော့တရားအသိဉာဏ်တွေရဖို့အတွက်တဝက်သေးကြတယ်လို့တပည့်တော်ရဲ့စိတ်ထဲမှာဒီလိုအကြံစီဖြစ်မိပါတယ်ဗျာလို့မြတ်စွာဘုရားလျှောက်တော့ဒီကဘုရားရှင်ကိုရောင်မြတ်ကြီးကမာဟေဝံအာနန္ဒမာဟေဝံအာနန္ဒအာနန္ဒညီပွားလိမ္မာအာနန္ဒဧဝံဤသို့မအဝါစမပြောဆိုနဲ့အာနန္ဒညီပွားလိမ္မာအာနန္ဒဧဝံဤသို့မအဝါစမပြောဆိုနဲ့ နိဗ္ဗာန်နိမအနန္တာတဲ့ဒီလိုမပြောနဲ့ဒီလိုမပြောနဲ့လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှကွန်းဆင့်ပြီးတော့အာမိတိတ်စကားနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတားမြစ်တော်မူတယ်။နှကွန်းဆင့်ပြီးတားမြစ်တယ်ဆိုတာအရေးကြီးလို့လားအရေးမကြီးလို့လား။အရေးကြီးလို့မြတ်စွာဘုရားကနိဗ္ဗာန်နိမအနန္တာတဲ့ဒီလိုမပြောနဲ့ဒီလိုမပြောနဲ့လို့တားတယ်။ဆက်ပြီးတော့ဘုရားရှင်ကိုရောမြတ်ကြီးကဘယ်လိုဆက်ပြီးတော့မိန့်တော်မူတယ်လဲဆိုတော့တက္ကလ တကလမေဝဟိတံအနန္တပြမစရိယံယရိတံကလျာဏမိတ္တတံညီမလေးမအာနန္ဒမိကောင်းဆွေကောင်းဆရာသမားကောင်းကို အမိခိုရလို့ရှိရင်တဲ့မြတ်သောအကျင့်ကိုကျင့်ဖို့ရာအကုန်လုံးသိကြတယ်တဝက်တင်သိကြတာမဟုတ်ဘူးတဲ့တရားအသိဉာဏ်တို့တွေရဖို့အတွက် အကုန်လုံးသိကြတယ်တဲ့တဝက်တင်သိကြတာမဟုတ်ဘူးတဲ့ မိတ်ဆွေကောင်းကိုကလျာဏမိတ်တဖြစ်တဲ့ဆရာကောင်းတမန်ကောင်းကိုသာအမိကိုရရင်အဲ့ဒီပုဂ္ဂိုလ်ဟာတရားရဖို့အတွက်အပြည့်အဝအလုံးစုံသိကြသွားပြီမမဟိအနန္တကလျာဏမိတ်တအာဂမသတိဓမ္မတတ္တသာတတ္တသတိယပရိမုစင်တိပရိမုစန္တိညီဝလိမအနန္တငါဗျာဒီဟူသောမိကောင်းဆွေကောင်းဆရာသမားကောင်းကိုအမိကိုရတဲ့အတွက် အလုံးတ attva တွေဟာဇာတိဆိုတဲ့ဒုက္ခ၊ဇရာဆိုတဲ့ဒုက္ခ၊ပြာတိဆိုတဲ့ဒုက္ခ၊မရဏဆိုတဲ့ဒုက္ခတွေအဲ့ဒီဒုက္ခတွေကလွတ်မြောက်ပြီးတော့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုအလုံးမျက်မှောက်ပြုကြတယ်မဟုတ်လားတဲ့ဒါဟာကလျာဏမေတ္တာဆိုတဲ့မိတ်ကောင်မိတ်ဆွေကောင်းကိုမှီဝဲရတဲ့အတွက်ကြောင့်မို့အလုံးဟာဆင်းရဲတွေကလွတ်ပြီးတော့ချမ်းသာကြတာဒါကြောင့်ဘုန်းကြီးတို့ယောဂီများဟာကလျာဏမိတ္တဆိုတဲ့မိကောင်းဆွေကောင်း နိမလမ်းမနဲ့သွန်သင်ညွန်ပြအဆုံးမပေးနိုင်တဲ့ဆရာကောင်းတမကောင်းအဲ့လိုပုဂ္ဂိုလ်မျိုးကိုမိမိတို့အမိအခွေရပြီဆိုရင်မိမိကိုယ်၌ကလည်းအဲ့ဒီဆရာသမားရဲ့ညွန်ကြားချက်အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကြင်ကြံပွားများအထုတ်မယ်ဆိုရင်တရားရဖို့ရာတဝက်သေးကြတာလားအပြည့်စုံသေးကြတာလားဒီသိကိုမှန်တယ်မြတ်စွာဘုရားဟော ရာသမားကောင်းမဲ့အမိကိုရပြီအဲ့ဒီအမိကိုရတဲ့အတိုင်းဆရာသမားညွှန်ကြားတဲ့အတိုင်းမိမိကလိုက်နာပြီလိုက်နာပြီးတော့ယူသေးစွာကြိုးစားပြီကြိုးစားရင်အဲ့ဒီပုဂ္ဂိုလ်တွေသိကြပြီတရားရဖို့တရားရဖို့သိကြပြီဘုန်းကြီးတို့ယောဂီများယုံနာဖြစ်ဖြစ်သဘောလေးကိုသိမြင်နိုင်တဲ့ဉာဏ်ဉာဏ်နိုင်တဲ့ဒီတဲ့ပုံပြီးတော့အနိစ္စမမြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘောအနတ္တအဆုံးမရတဲ့သဘောတွေသိနိုင်တယ်ဒီတဲ့ပုံပြီးတော့တခါတည်းအဖြစ်သဘောမထင်ရှားပဲအပြက်သဘောတွေကြီးတဲ့သိနိုင်တယ် အစဉ်စဉ်အနည်းအားဖြင့်သူ့ရဲ့ပါရမီအားလျော်စွာသူ့ရဲ့ဉာဏ်အားလျော်စွာအစဉ်စဉ်တရားသဘောတွေမသိနိုင်ပေဘူးလားဗျာဒီတဲ့ပါရမီတို့ပြည့်စုံမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်မှုပြမှုတွေပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုဆက်ရောက်မျက်မှောက်ပြုပြီးတော့သောတပတ္တိမဉ္ဇဏ်ပူညာဆက်ရောက်ပြီးတော့သောတပန်အရိယာရောမဖြစ်နိုင်ဘူးလားပါရမီတို့ရှိမယ်ဆိုရင်ဒီတဲ့စင်တန်းမြင့်ပြီးတက္ကရာကအနာကံယဟန္တာဒီအောင်မဖြစ်နိုင်ပေဘူးလားဗျာဖြစ်နိုင်တယ်ဒါ ကလျာဏမိတ်တဆိုတဲ့မိတ်ကောင်းဆွေကောင်းဆရာသမားကောင်းကိုအမိခိုရလို့အမိခိုရလို့ရှိရင်အဲ့ဒီအမိခိုရတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးရင်အဲ့ဒီပုဂ္ဂိုလ်တရားရဖို့မတိကြဘူးလားတိကြတယ်နောက်တစ်ခါအဲ့လိုတရားရဖို့အတွက်တရားအားထုတ်တော့မယ်ဆိုရင်မိမိကမ္မထာဆရာများရွေးချယ်ဖို့ရရောမလိုအပ်ဘူးလား ကလျာဏမိတ်တာဆိုတာမိမိကိုနိလမှန်ကန်စွာနဲ့တွန်တတွန်တင်ညွန်ပြဆုံးမပေးနိုင်တဲ့အဲ့ဒီကမ္မထာဆရာအကောင်းကိုရှာရမယ်ရွေးချယ်ရမယ်ရှာရမယ်အဲ့ဒီကမ္မထာဆရာမှာအင်္ဂါ9ပါးရှိတယ်ကမ္မထာဆရာရဲ့အင်္ဂါဘယ်နှပါးလဲဒီအဲ့ဒီခုနှစ်ပါးကိုဘုရားရှင်ကိုရောမြတ်ကြီးကတတ္တာဟိဘိက္ခဝေဓမ္မိသမ္မနဂတောဘိက္ခုမိတ်တော် ဒေဝိတဘောပစိတဘောပရိယူတိပရိယူပတိတဘောအပိအပိပနုဇာမနိနာပိဘေကဝေယံတော်များအိုချစ်သားတို့တတ္တယီခုနပါးကုံသောဓမ္မိတရားတို့နှင့်သမဏဂတောပြည့်စုံသောဘိက္ခုမိတ်တော်ဘိက္ခုမိတ်တော်နိလမှန်ကန်စွာနှင့်သွန်သင်ညွန်ပြဆုံးမပေးနိုင်တဲ့မိကောင်းဖြစ်တဲ့ယဟန်ကိုတဲ့အပိပနုဇာမနိနာပိ မောင်းမင်းနှင်ထုတ်ပါတော်လဲပဲအောငေါ့နှင်ထုတ်ပါတော်လဲပဲမမင်းနှင်ထုတ်ပါတော်လဲပဲဒေဝီတဘောမိဝဲအာဤပဇိတဘောစီကအာဤပရိရူပါတိတဘောအတိအမပြုအမြဲချင်းကအာဤဒီခုနှစ်ပါးသောတရားတွေနဲ့ပြည့်စုံတဲ့ကမ္မဋ္ဌာန်းဆရာဖြစ်တဲ့ကမ္မဋ္ဌာန်းစရိယဆရာဖြစ်တဲ့မိကောင်းဆွေကောင်း အဲ့ဒီလိုယဟန်တော်ကောင်းကိုမိဝဲရလို့ရှိရင်နဲ့မိမိကိုမင်းဒီကြောင်းကိုမလာခဲ့နဲ့တရိပ်သားကိုမလာခဲ့နဲ့သွားတော့လို့ဘလောက်ပဲမောင်းမဲနှင်ထုတ်နေပြီမဲ့လို့လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့အဲ့ဒီဆရာသမားရဲ့အပြောအဆိုခံအမှန်အမဲခံပြီးတော့ခြေတလုံးဖက်ပြီးတော့ကိုနေတဲ့နေတဲ့အဲ့ဒီပုဂ္ဂိုလ်မိဝဲပြတ်နေတဲ့အဲ့တော့ခုနှစ်ပါးနဲ့ပြည့်စုံရမှာကပါဠိလေးဆိုတော့ ယောပိသဟောတိမနာပောသကရုသဘာဝနိယောသဝဋ္ဌသဝဇနခမောသဂံဗီရင်သကထံကတ္တာဟောတိနောသအဋ္ဌာနေနိယောစီတိပိယောသာသီလဂုံသီလစသောဂုံကျေးဇူးကြောင့်ချစ်ခင်အပ်သည်ဟောတိဖြစ်ပါ၏။အဲဒီကမ္မထာဆရာဟာသီလစတဲ့ဂုံတွေနဲ့ပြည့်စုံရမယ် နာယကဂုဏ်တွေနဲ့လည်းပြည့်စုံရမယ်ဒါမိမိတို့ရဲ့ကမ္မဋ္ဌာန်းဆရာနောက်ပြီးတော့မနာပောဇာစိတ်နှလုံးကိုရှင်ပြုံးစေအပ်သည်ဟောတိဖြစ်၏တိလစရဲ့ဂုံတွေနဲ့ပြည့်စုံနေပြီဆိုရင်မိမိရဲ့ဆရာသမားကိုကြည်ညိုလေးစားနေရတာတခါနဲ့စိတ်နှလုံးထဲမှာပျော်ရွှင်ပြီးတော့ကြည်လင်တဲ့စိတ်တွေချစ်ခင်တဲ့စိတ်တွေဖြစ်တယ်။နောက်ကရုစ ီလစသောဂုံကျေးဇူးကြောင့်အလေးအမြတ်ပြုအပ်သည်လေဟောဒီဖြစ်၏သီလတရားတွေနဲ့တမာရီတရားတွေဝိပဿနာပညာတရားတွေနဲ့ပြည့်စုံသင့်သမျှပြည့်စုံနေတဲ့အတွက်ကြောင့်အဲဒီတော့မိမိတို့ရဲ့ကုတ္တရာတရားကိုမိမိတန်တာ၌တိုးပွားအောင်ပြုလုပ်သင်ပြပေးတတ်သည်လေဟောဒီဖြစ်၏ဒီဘာဝနိယဆိုတဲ့ကုံ စောစောကပိယမနာပဆိုတဲ့ဂုံရယ်ကရုဂုံရယ်နောက်အခုဘာဝနိယဆိုတဲ့ဂုံဒီဘာဝနိယဆိုတဲ့ဂုံဟာမိမိတို့ပုံမှာလောကုတ္တရာတရားတိုးပွားပြီးတော့လာအောင်တွင်တင်ညွန်ပြပေးနိုင်တဲ့ဂုံအဲတော့မိမိတို့ပုံမှာဒီလောကုတ္တရာတရားတွေဆိုတာဘာတွေလဲဆိုတော့သောတပတ္တိမေသဂရာဂามိမေအနာဂามိမေအရဟတမေသောတပတ္တိဘုသဂရာဂามိဘုအနာဂามိဘုအရဟတဘုမလီပါဖို့လီပါနိဗ္ဗာန် တဏှုပုတ္တရာတရားတွေကိုပါဒီတရားတွေမိမိတန်တန်တိုးပွားလာအောင်သွန်သင်ညွှန်ပြပေးနိုင်ဖို့ဆိုတာပရိယတ်တိဘက်ကလည်းပဲပြည့်စုံနေရမယ်ပฏิပတ်တိအကျင့်အားဖြင့်လည်းပဲကိုယ်တိုင်ကိုကျင့်ကြံပြီးကိုယ်တွေးတွေနဲ့ရှင်ပြီးတော့မိမိကိုတခါတည်းသွန်သင်ညွှန်ပြဆုံးမပေးနိုင်ရမယ်အဲလိုချီးမွမ်းလောက်တဲ့ဂုဏ်တွေနဲ့ပြည့်စုံရမယ်တဲ့အဲ့ဒီဘာဝနိယဂုဏ်တွေလည်းပြည့်စုံရမယ်တဲ့ဝဋ္ဌာစံအကျိုးအကြောင်းကိုနီလံပြ၍ဆိုဆုံးမတတ်သည်ဟောတိဖြစ်၏ မိမိအပြစ်တစ်ခုတွေ့လာတဲ့အခါမှာအကျိုးနဲ့အကြောင်းကိုပြပြီးဆုဆုံးမတတ်တဲ့ဆရာသမားကောင်းတွေလေဆရာသမားကောင်းတွေဖြစ်ရမယ်တဲ့အဲ့ဒီဝဇ္ဇဆိုတဲ့ဂုဏ်တွေလည်းပြည့်စုံရမယ်တဲ့ယောဂီတရားအခုတရားအားထုတ်နေတယ်တရားအားထုတ်နေတဲ့အခါကဏ္ဍမှာဒီအတိုင်းယောဂီကိုပြောလိုက်မယ်ဆိုလိုက်မယ်မှန်လိုက်မယ်မဲလိုက်မယ်ဆိုရင်ယောဂီကဘာမသိညာမသိနဲ့အဲ့ဒီမှာစိတ်ထဲမှာကတိကောက်ဖြစ်ပြီးတော့တရားရှုမှတ်လို့မရဘူး ယောဂီရဲ့လူနေတဲ့လူပုတ်ကလေးကိုပြပြီးတော့ယောဂီယောဂီဓမ္မယုံကနေပြီးတော့အဆောင်ပြန်သွားတဲ့အချိန်တုန်းကယောဂီရှုမှတ်မှုမပါပဲဖြစ်နေပါလားတရားအထုတ်ဖို့လာတယ်ဆိုတရားအထုတ်ဖို့လာရင်ဒီအမှတ်တရားလေးကိုမလွတ်အောင်တတိလေးဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်ပြီးတော့သွားရင်ယောဂီအတွက်အကျိုးမများဘူးလားဟောအကြောင်းလေးပြပြီးတော့ဆုံးမလိုက်အဲ့ဒီမှာနာယူဖို့ကဘာမှမခက်ခဲတော့ဘူးဟုတ်တယ် အရေးကြီးလို့ငါခတ်တုတ်တုတ်သွားလိုက်မိတယ်သတိလွတ်သွားအမှတ်လွတ်သွားတယ်ဟောချက်ချင်းပဲကိုယ့်အကူပြန်သတိထားမိဟောဘယ်နေရာလေးတုန်းကဘယ်လိုရှုမှတ်မှုဆွာစားနေတဲ့အချိန်တုန်းကဘယ်လိုရှုမှတ်မှုလေးလွတ်သွားတယ်ဆိုရင်ယောဂီစားစဉ်အချိန်ခါကာလတုန်းကအမှတ်ကလေးလိုနေတယ်လေအဲ့ဒီအချိန်လေးမှာဘယ်လိုလေးရှုမှတ်လိုက်ဘယ်လိုလေးရှုမှတ်လိုက်ဒီလိုရှုမှတ်ပြီးတော့ဖုံးပေးခြင်းအားဖြင့်ယောဂီမှာလည်းပဲအမှတ်တမာရီတရားတွေတိုးတက်လာမယ်ဉာဏ်တွေတိုးတက်လာမယ်လူတိုင်းနဲ့ကုသိုလ်ရှင်တွေမှာလည်းပဲလေဒီခါနဲ့ကုသိုလ်တွေအများကြီးတိုးပွားသွားနိုင်တယ် ဟောအဲ့လိုအကြောင်းလေးပြပြီးတော့အကြောင်းလေးပြပြပြီးဆုံးမလိုက်လို့ရှိရင်ဒီဆုံးမခံရတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာလည်းပဲဘာမှမဖြစ်တော့ဘူးတခါစိတ်ထဲမှာဝမ်းသာပြီးတော့ဆရာသမားတတိပေးလိုက်လို့လားငါဒီနေရာလေးလွတ်နေတယ်ဆိုတာသိရတာစောစောကကိုကိုကိုလွတ်တယ်လို့မထင်ဘူးတကယ်စဉ်းစားကြည့်ယောဂီကိုမိမိကိုကိုမိမိတတိလွတ်နေတယ်ဆိုတာကိုမသိဘူးဘေးကကြည့်နေရင်သိတယ်ဘယ်နှမှလွတ်သွားပြီဘယ်နှမှလွတ်သွားပြီထိုင်တော့ကလွတ်သွားတယ်ထားတဲ့ကလွတ်သွားတယ်ဘယ်နေရာလေးမှလွတ်နေတယ်ဆိုတာသိတာ ဒါအခန်းထဲထိအောင်ဘုန်းကြီးတို့လိုက်မကြည့်မိသေးဘူးရေချိုးတဲ့နေရာထိအောင်လိုက်မကြည့်မိသေးဘူးအဲ့ဒီနေရာလေးတွေကြည့်လိုက်မယ်ဆိုရင်လွတ်နေတာပဲများနေတတ်တယ်အဲ့ဒါလေးကိုတတိပေးပြီးတော့စောင့်ပြီးတော့ကိုယ့်ကိုမိမိကိုစောင့်ပြီးတတိပေးမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသိကျေစုတင်တဲ့ပုဂ္ဂိုလ်ပဲမိမိရဲ့အပြစ်ကလေးတွေကို တွေ့လာပြီဆိုရင်အဲ့ဒီတွေ့လာတဲ့အပြစ်ကိုမေတ္တာရှိထားပြီးတော့မိမိကိုထောက်ပြပြီးတော့ပေါ့သူ့ရဲ့အပြစ်ကိုဘယ်နေရာမှာဘယ်လိုမရှိမှဘယ်နဲ့လင်းနေတယ်ဘယ်နေရာမှာ ယောဂီစကားတွေပြောနေတယ်အဲ့ဒီစကားပြောခြင်းအပြင်ယောဂီအတွက်ရည်တန်လာရတာအကျိုးရှိမလားအကျိုးမရှိဘူးလားစသည်မေးအဲ့ဒီအပြစ်ကလေးကိုထောက်ပြပြီးတော့မညာမတာဒီတိုင်းလာပြီးတော့နေုံနဲ့ယောဂီမှာဘာကျိုးရမလဲကိုယ့်အိမ်မှာကိုနေရင်ကိုလှုပ်တဲ့လှုပ်အားကတိုင်းကိုယ့်ရဲ့တန်ဖိုးကြီးကိုမှအကျိုးတွေရနိုင်တယ်အခုအိမ်မှာမနေဘဲနဲ့အိမ်ကအလုပ်စီးပွားရေးအလုပ်ကိုပြစ်ထားခဲ့ပြီးတော့တရားလာအထုတ်မယ်ဆိုပြီးတော့ဒီမှာလာအထုတ်ပြန်တော့လေဒီတရား မကြိုးစားလို့ရှိရင်မိမိမှာဒီတရားလည်းမရဘူးအဲ့တော့အိမ်ကလောကီစီးပွားလည်းပဲမရမပြည့်စုံမရဒီကတရားလည်းမရဘူးဆိုရင်ယောဂီမှာအကျိုးတွေအများကြီးဆုပ်ယုပ်မှာပေါ့ဆိုပြီးတော့အဲ့လိုမညံ့မတာအပြစ်ပြပြီးတော့ဆုံးမတတ်လို့ရှိရင်အဲ့ဒီဆုံးမတဲ့ပုဂ္ဂိုလ်ကိုရွှေအိုးကြီးလက်ညှိုးထိုးပြတဲ့ပုဂ္ဂိုလ်ပဲလို့သဘောထားပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုရှောင်ကျင်ရမှာလားမိဝဲရမှာလား အဲ့လိုဆရာသမားမျိုးကိုမှီဝဲဒီလိုဆရာသမားမျိုးကိုမှီဝဲလို့မိမိမှာအကျိုးမဆိုးရုပ်အဲ့ဒီပုဂ္ဂိုလ်မှီဝဲတဲ့အတွက်ကြောင့်အကျိုးတွေရဖို့တာများတယ်အဲ့ဒီပုဂ္ဂိုလ်ကိုမှီဝဲနေရရင်ပုဂ္ဂိုလ်ကအဲ့ဒီပုဂ္ဂိုလ်ကတတိပေးလိုက်ချက်ချင်းလွတ်နေတဲ့တတိလေးပြန်ရလိုက်ပြန်ရလိုက်ပြန်ကြိုးစားလိုက်နဲ့မိမိလိုချင်တဲ့တရားသိဉာဏ်ဓုတွေတိအောင်မရနိုင်ပြီဘူးလားဗျာဒါကြောင့်မေတ္တာကရုဏာရှိရှုကားဖြင့်နာနာကျင်ခြင်းအပြည့်မြင်တိုင်းတွင်ပင်တယုပန္တိမျိုးကို ရွှေအိုးညွန်ကြားသူအလားသို့ဝတ်တော်စီကဆက်ဆံတတ်များများအကျိုးတွေတဲ့အဲ့လိုပုဂ္ဂိုလ်မျိုးကိုသာစီကမိခိုးပါတဲ့မိမိအတွက်အများကြီးကျိုးတွေရလာမယ်ခေတ္တလေးဆိုလိုက်မေတ္တာကရုဏာမေတ္တာကရုဏာရှေရှုကားဖြင့်ရှေရှုကားဖြင့်နာနာကျင်ခြင်းနာနာကျင်ခြင်းအပြည့်မြင်တိုင်းအပြည့်မြင်တိုင်းသွန်သင်တယော ပန်းတိတ်မျိုးကိုရွှေအိုးညွန်ကြားသူအလားတို့ဝတ်တော်စီကဆက်ဆံတမြတ်မြတ်အကျိုးတွေေးအဲ့လိုမိမိကိုတခါနဲ့အပြစ်ကလေးတွေ့လာပြီဆိုရင်အကြောင်းအကျိုးပြပြီးတော့တခါနဲ့မညံ့မတာ မိမိကိုပြောဆိုဆုံးမလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာရွှေအိုးကိုလက်ညှိုးထိုးပြတဲ့ပုဂ္ဂိုလ်ပဲလို့ဝမ်းမြောက်ဝမ်းသာအဲ့ဒီပုဂ္ဂိုလ်ကိုမမိဝဲရပေဘူးလားမမိဝဲရတယ်တဲ့ဒါကြောင့်မို့အဲ့လိုမိမိရဲ့ကမ္မထမ်းဆရာဟာလည်းပဲအဲ့လိုအပြစ်ပြပြီးဆုံးမတတ်တဲ့ဝတ္တာဆိုတဲ့ဂုဏ်နဲ့လည်းပြည့်စုံရမယ်တဲ့နောက်တကဝဆနခမောဇာသူတော်ဘာတို့ဆုံးမပြီးကိုတိခန့်နိုင်ပြီးဟောဒီဖြစ်၏အဲ့ဒီကမ္မထမ်းဆရာဟာအခြားခြားဖြစ်တဲ့ပုဂ္ဂိုလ်က မိမိရဲ့နေမှုထိုင်မှုသွားမှုလာမှုပြောမှုဆိုမှုနဲ့စလို့မိမိကိုအရှင်ဘုရားဟာကမ္မဋ္ဌာန်းဆရာသာလုပ်နေတယ်။သွားတာလည်းကမ္မဋ္ဌာန်းဆရာနဲ့မတူဘူး။နေတာထိုင်တာလည်းကမ္မဋ္ဌာန်းဆရာနဲ့မတူဘူး။အရှင်ဘုရားစားတာတောက်တာလည်းကမ္မဋ္ဌာန်းဆရာနဲ့မတူဘူး။ဟိုနောက်ဆုံးပြောတာဆိုတာလည်းအရှင်ဘုရားကမ္မဋ္ဌာန်းဆရာနဲ့မတူဘူး။နောက်မျက်စိကြည့်တာကစပြီးအရှင်ဘုရားဟာကမ္မဋ္ဌာန်းဆရာနဲ့မတူဘူး။အရှင်ဘုရားဘယ်လိုကမ္မဋ္ဌာန်းဆရာနဲ့တူအောင်နေပါလို့ အခြားပုဂ္ဂိုလ်တဦးတယောက်ကဆုံးမရင်လည်းပဲအဲ့ဒီကမ္မဋ္ဌာန်းဆရာဟာအဲ့ဒီဆုံးမမှုကို နာခံနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရတယ်တဲ့မိမိကတပိယောဂီတွေပေါ်မှာဆုံးမနေပြီးတော့ဟောမိမိရဲ့အပြစ်ကိုထောက်ပြပြီးဆုံးမပြီဆိုတော့အဆုံးမမခံဘူးဆိုရင်လည်းပဲဒီပုဂ္ဂိုလ်ဟာမသိတော့ဒါကြောင့်မို့အဲ့လိုအဆုံးမခံနိုင်တဲ့ဝဇနကမဆိုတဲ့ဂုဏ်နဲ့လည်းပဲမိမိတို့ရဲ့ကမ္မဋ္ဌာန်းဆရာပြည့်စုံရမယ်နောက်တက္ကဂံဗီရံ နည်းနည်းသောတစ္ဆာလေးပါးတရားနှင့်စသောကထာစကားကိုကတ္တာပြောပေးတတ်သည်ဝါပြောဟောတတ်သည်ဟောတည်ဖြစ်၏မိမိတို့ရဲ့ကမ္မဋ္ဌာန်းဆရာဟာခက်ခဲနဲ့နည်းနာတဲ့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့ဒီသစ္စာလေးပါးတရားတွေကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြတ်ပြတ်ထင်ထင်သိမြင်ပြီးတော့လာအောင်သွန်သင်ညွှန်ပြပြီးတော့ဟောပြပေးနိုင်တဲ့ဆရာသမားဖြစ်ရတယ်။နောက်ပြီးတော့ ဒီပရိစ္ဆသမုပ္ပါသဘောတွေကိုရှင်းရှင်းလင်းလင်းသွန်သင်ညွှန်ပြပေးနိုင်တဲ့ဆရာသမားဖြစ်ရတယ်တဲ့။နောက်တတိပဒံသမပဒံအဋ္ဌိပဣန္ဒြေဘုဘောဇင်မေခင်ဆိုတဲ့ဗောဓိပက္ခိယတရားတွေကိုရှင်းလင်းစွာသွန်သင်ညွှန်ပြပြီးတော့ဟောပြောပေးတတ်တဲ့ဆရာသမားမျိုးဖြစ်ရတယ်တဲ့။အဲဒီလိုနည်းနည်းတဲ့တရားစကားတွေကိုလည်းပဲဟောပြောပေးနိုင်တဲ့ဆရာသမားဖြစ်ရတယ်။အဲဒီလိုဂံဗီရကထံကတ္တာဆိုတဲ့ဂုဏ်နဲ့လည်းပြည့်စုံရတယ်တဲ့။ နောက်တော်ရင်လားဆိုတော့နောသံအထာနေနိယောစီတိအထာနေမသိလျောသောအရာဌာန၌နောသံနိယောစီတိမတိုက်တွန်းတံကမ္မဋ္ဌာန်းဆရာဖြစ်တဲ့ပုဂ္ဂိုလ်ဟာမသိလျောတဲ့အရာကိုမတိုက်တွန်းရဘူးဥမာအားဖြင့်တရားကိုယုတိစွာအားထုတ်နေတဲ့ပုဂ္ဂိုလ်အဲဒီယုတိစွာအားထုတ်နေတဲ့ပုဂ္ဂိုလ်ကိုမင်းကွာဒီလောက်တောင်ပင်မခံပြီးအားထုတ်နေစရာမလိုပါဘူး ဟာဘယ်လိုနေလိုက်ရင်လည်းပြီးတာပါပဲစသည်ပေါ့လောကီရေးနဲ့ဆိုရင်လည်းပဲလောကီရေးနဲ့အမလီမြင့်ဒီတိုင်းနာစီးပွားရေးလုပ်နေရင်ကတော့ကွာဒီခေတ်ကြီးတဲ့ပဲစီးပွားရေးကဖြစ်မှာဟာဒီလိုဒီလိုဒီလိုဒီလိုတွေလုပ်ပေါ့ဒီမှာအခုချိန်မှာဒီလိုလုပ်ငန်းတွေကတခါနဲ့စီးပွားရေးဖြစ်နေတာပဲဒီလိုလုပ်ပေါ့လို့အဲ့လိုမကောင်းတာတွေအပြစ်ဖြစ်နိုင်တဲ့ဟာတွေကိုလည်းပဲမသိမလျော်တဲ့အရာဌာနတွေကိုမတိုက်တွန်းရဘူးတဲ့အဲ့ဒီမိမိရဲ့ကိုယ်ွယ်စိတ်ကပ်နေတဲ့ဆရာဟာမသိတော်တာတွေကိုတိုက်တွန်းနေရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကိုဆရာဖြစ်တင်မြောက်ထားရင်မိမိက ဒုက္ခမရောက်နိုင်ပြီဘူးလားဒေဝရကိုမိဝဲမိတဲ့အဇာတတလို့အပယ်ဆင်းရဲထိအောင်ရောမကြနိုင်ပြီဘူးလားဗျာကြနိုင်တယ်ဒါကြောင့်မို့အဲ့ဒီဂုံခုနှစ်ပန်းနဲ့ပြည့်စုံတဲ့ကမ္မဋ္ဌာန်းဆရာကိုမိဝဲပါတဲ့ယောတိလေးမြတ်ယောတိလေးမြတ်ဆိုတာကပိယမနာပဆိုတဲ့ဂုံဟာယောတိမှုဂရုကဆိုတဲ့ဂရုဆိုတဲ့ဂုံဟာလေးမြတ်မှုဒါကြောင့်ယောတိလေးမြတ်ဘာဝနိယဆိုတဲ့ဂုံအဲ့ဒီဂုံကမိမိတို့ပုံမှန်လောကီလောကုတ္တရာ စသည်ဖြင့်လောကုတ္တရာတရားတွေမိမိတို့ဘုံမှာတိုးတက်ပြီးတော့လမ်းအောင်သွန်သင်ညွန်ပြပြီးတော့နေတဲ့ချီးမွမ်းတတ်တဲ့ဂုဏ်နဲ့ပြည့်စုံနေတတ်ကြောင့်ချီးမွမ်းအပ်နဲ့လွဲမိုက်ဆုံးပါတဲ့မိမိအမှားတွေပြုမိနေရင်အဲ့ဒါကိုအပြစ်ပြပြီးဆုံးပါသူဆုံးမခံတဲ့သူတစ်ပါးကဆုံးမရင်လည်းနာခံတဲ့ပုဂ္ဂိုလ်တွေတမန်နဲ့နဲ့ဟောနိုင်မြည်၍ဆိုတော့ကနဲ့နဲ့နဲ့နဲ့ဖြစ်တဲ့သစ္စာတရားတွေသတိပဋ္ဌာန်တရားတွေမေခင်တရားတွေဒါတွေကိုဟောပြောနိုင်ရ နောက်ပြီးတော့ကျိုးနဲ့တရားမပြူညာဖို့တားမြစ်သူသာတဲ့အဲဒီတော့မိမိမကောင်းတဲ့အပြစ်ဖြစ်မဲ့ဟာတွေကိုမပြုတ်ဖို့တားမြစ်တဲ့ဆရာတဲ့အဲဒီပုဂ္ဂိုလ်မျိုးကိုဒီခုနှစ်ပါးနဲ့ပြည့်စုံတဲ့ဆရာသမားမျိုးကိုရှာဖွေပြီးတော့တပည့်ခံပါတဲ့ကဲတန်လေးနဲ့မှတ်တမ်းလေးတင်ကြည့်လိုက်ရိုသေးလေးမြတ်ချီးမွမ်းအနှင်းလွယ်မိုက်ဆုံးမှ သူဆုံးမခံဓမ္မနဲ့နဲ့ဟောနိုင်ရဲ့၍ကျိုးနေတရားမပြူညာဖို့တာမြင့်သူသာခုနှစ်ဖြာနှင့်ကြည်လျံညီညာ ဤဆရာဖွေရှာတပဲ့ခံယုတိလေးမြတ်ချီးမွမ်းအနှင်းလွယ်မိုက်ဆုံးမသူဆုံးမခံဓမ္မနဲ့နဲ့ဟောနိုင်ရ၍ ကျိုးနဲ့တရားမပြူညာဖို့တမြင့်သူသာခုနှစ်ဖြာနှင့်ခုနှစ်ဖြာနှင့်ပြည်လျံညီညာဤဆရာဖွေရှာတပိခံ ဒါဘုန်းကြီးတို့ယောဂီများကမ္မဋ္ဌာန်းဆရာကလျာဏမိတ်တဆိုတဲ့အဲ့ဒီကမ္မဋ္ဌာန်းဆရာကိုရွေးချယ်တော့မယ်ဆိုရင်မိမိတို့မှာတိလစတဲ့ဂုံကျေးဇူးကြောင့်ချစ်မြတ်နိုးအပ်တဲ့ပိယမနာပဆိုတဲ့ဂုံနံပါတ်1ပြည့်စုံရမယ်ကရုစာအလေးအမြတ်ပြုတတ်တဲ့အဲ့ဒီမှာတိလစတဲ့ဂုံကျေးဇူးတွေနဲ့ပြည့်စုံတဲ့အလေးအမြတ်ပြုတတ်တဲ့ကရုဂုံဒီဂုံနဲ့ပြည့်စုံရမယ် နောက်တစ်ခါလောကုတ္တရာတရားတွေကိုမိမိတန်တမှာတည်အောင်သုံးသင်ညွန်ပြအဆုံးမပေးနိုင်တဲ့ချီးမွမ်းတိုက်တဲ့ဘာဝနိယဂုဏ်ဒီဂုဏ်တွေလည်းပြည့်စုံရမယ်။နောက်မိမိအပြစ်တွေကို တွေ့လာလို့ရှိရင်မငဲ့မညာမေတ္တာကရုဏာထားပြီးတော့အဲ့ဒီအပြစ်ကိုပြပြီးဆုဆုံးမတတ်တဲ့ဝတ္တာဂုဏ်တွေလည်းပဲပြည့်စုံရမယ်။နောက်ပြီးတော့သူတော်ဘာတွေကဆုံးမတာကိုလည်းပဲနာယူတဲ့အဲ့ဒီမှာဝတ္တနကမဆိုတဲ့ဂုဏ်တွေလည်းပြည့်စုံရမယ်။နည်းနည်းတဲ့ တစ္ဆာတရားတွေသတိပဋ္ဌာန်မေခင်တရားတွေဒီတရားတွေကိုဟောပြောနိုင်တဲ့ဂံဗီရကထံကတ္တာဆိုတဲ့ဂုဏ်နဲ့လည်းပြည့်စုံရမယ်။နောက်ပြီးတော့မိမိတို့ရဲ့မသင့်လျော်တဲ့အရာဌာနတွေကိုမပြုတ်လုံးမိအောင်မတိုက်တွန်းတဲ့အဲ့ဒီဂုဏ်နဲ့လည်းပြည့်စုံရမယ်တဲ့။အဲ့ဒီခုနှစ်ပါးသောဂုဏ်နဲ့ပြည့်စုံတဲ့ကမ္မထာဆရာကိုပါလို့ရမှာလဲ။မိဝဲပါ။အဲ့ဒီပုဂ္ဂိုလ်မျိုးကိုမိဝဲပြီးတော့အဲ့ဒီပုဂ္ဂိုလ်ရဲ့ ညွှန်ကြားချက်အတိုင်းမိမိကလိုက်နာပြီးတော့ရိုးရိုးသေးသေးနဲ့ဒီမာသတိပဋ္ဌာန်ဝိပဿနာတရားတွေကြိုးစားသွားမယ်ပွားများသွားမယ်အားထုတ်သွားမယ်ဆိုရင်မိမိရဲ့တရားအသိဉာဏ်တို့တွေဉာဏ်ဉာဏ်ကြီးမရနိုင်ပေဘူးလားဉာဏ်ဉာဏ်ကြီးရနိုင်တယ်ဘုန်းကြီးတို့ယောဂီများဒါကြောင့်မို့ကလျာဏမိတ္တဟာတရားအားထုတ်တဲ့နေရာမှာအရေးကြီးသလားမကြီးဘူးလားဗျာ အရေးကြီးတယ်အမိခိုအရေးကြီးတယ်အဲ့ဒီအမိခိုလေးမှားလိုက်ရင်အဇတတကဲ့သို့ဒုက္ခမရောက်နိုင်ပြီဘူးလားအဇတတလို့ဒုက္ခရောက်ပြီးတော့သွားနိုင်တယ်မိမိရဲ့ဘဝတစ်ချောင်းလုံးဒုက္ခရောက်ပြီးတော့သွားနိုင်တယ်ဒါကြောင့်ဒီဒီရန်ဒီနေရာမှာဘုန်းကြီးတို့တတ္တိဂုံမာဆိုတဲ့ဇာလေးတစ်ခုကိုဘုန်းကြီးထုတ်ပြီးတော့ပြောကြင်ပါဓမြလူမိုက်တွေနဲ့ပေါင်းတင်မိပြီးတော့ကြေးမိုက်ကလေးဖြစ်သွားရတဲ့တတ္တိဂုံမဆိုတဲ့ကြေးလေးနဲ့ သူတော်ကောင်းနဲ့ပေါင်းသင်းမိပြီးတော့တခါရင်ကြေးလိမ်မာလေးဖြစ်သွားရတဲ့ပုပ္ပတုဝါဆိုတဲ့ကြေးညီနောင်လေးနှစ်ခုသူတို့နှစ်ဦးရဲ့နှိုင်းရှင်ပြီးတော့ကြည့်ဖို့ပါရှေးခါကပြင်စလတိုင်းမှာပြင်စလပြင်စလပြင်စလဆိုတဲ့ဘယင်ကြီးထိနှံအုပ်ချုပ်ပြီးတော့မင်းလုပ်နေပါတယ်အဲ့ဒီဘယင်ကြီးဟာတောကစားဝါဒနာပါတဲ့အတွက်ကြောင့်တောကစားထွေရမှာခရီးလွန်ပြီးတော့ခရီးကျွန်ပြီးတော့အဲ့ဒီမှာရွာငယ်လေးတွေပါရောက်သွား အဲ့ဒီမှာပင်ပန်းပြီးတော့သူ့ရဲ့ယင်ယထာဘုံကနေဆင်းဆင်းပြီးတော့ဖြစ်တခဏအဲ့မှာနားယူနေတဲ့အချိန်မှာအနားယူနေတဲ့အချိန်မှာတခါလဲအတန်တန်ကြားလိုက်တာကဒီဘရင်ကြီးကိုဖမ်းကြဟေးစီးကြဟေးဝိုင်းကြဟေးတတ်ကြဟေးဒီပြင်မှာပန်လာတဲ့လက်ဝတ်လက်သားတွေအကောင်လုံးချွတ်ယူကြဟေ့ဆိုပြီးတော့တခါရင်ရက်ဆက်ကြမ်းကြုတ်လာတဲ့အပံကိုကြားရအဲ့လိုရက်ဆက်ကြမ်းကြုတ်တဲ့အပံကိုကြားရတဲ့အခါကလည်းကြတော့ဘယင်ကြီးဟာ ထိတ်လန့်တကြားနဲ့အပန်လာရကြည့်လိုက်တဲ့အခါကလည်းကျတော့ကြေးသားတကောင်ရဲ့အော်ဟစ်ပြောဆိုနေတာကို တွေ့လိုက်ရတယ်။အဲလိုတွေ့လိုက်ရတဲ့အခါကလည်းကျတော့ဒီရွာမှာအလုံးဟာတခုတည်းမြလူဆိုးသူဆိုးတွေနေတဲ့နေရာဖြစ်နေတယ်။ဒီကြေးသားလေးဟာလည်းပဲဒီတမြများနဲ့အတူတကွအနေကြံလာတဲ့အတွက်ကြောင့်မို့ရက်စုပ်ရက်ဆက်ကြမ်းကြုတ်တဲ့စိတ်ဆိုးစိတ်ယုတ်တွေဝင်နေတာဖြစ်နေမယ်။အဲတော့ဒီနေရာလေးကနေပြီးတော့ငါမြန်မြန်ခွာမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာဘယင်ကြီးဟာ ကြောင်းရွံ့ထိမ့်တဲ့စိတ်ဖြစ်ပေါ်လာပြီးတော့ချက်ချင်းပဲယထာတိကိုခေါ်ပြီးတော့ယထာပြင်ဆင်စီပြီးတော့အဲ့ဒီမှာအဲ့ဒီနေရာကနေပြီးတော့မြန်မြန်ထွက်ခွာလာခဲ့အဲ့လိုမြန်မြန်ထွက်ခွာလာတဲ့အခါမှာမကြမ်းမိမှာပဲတောကြောင်တစ်ကြောင်ရောက်ရှိသွားတယ်အဲ့ဒီမှာတောကြောင်ယသိတောကြောင်လေးတစ်ကြောင်ရောက်ရှိသွားတဲ့အခါကဏ္ဍကြတော့အဲ့ဒီမှာရောက်နေရင်ရောက်ချင်းပဲအဲ့ဒီယထာဘုံကနေပြီးတော့ဆင်းလိုက်တဲ့အခါကဏ္ဍကြတော့ အတန်ကြားလာတဲ့အတန်ကတခါလေရင်ကျေးတိမ်မွေ့တဲ့အတန်လေးနဲ့အရှင်မင်းကြီးတဲ့ကြွတော်မူပါထိုင်တော်မူပါစမ်းရင်အေးလေးကိုလည်းပဲတောက်တော်မူပါချုံမြိန်သောတတိများကိုလည်းပဲသုံးဆောင်တော်မူပါတဲ့ရှင်အသေးများကတော့ဖြင့်တတိရှားသွားနေခိုင်းဖြစ်၍အရှင်မင်းကြီးကိုအဲဝပြုတ်မဲ့သူမရှိ၍စိတ်မကောင်းပါကျွန်ုပ်မှလက်မရှိ၍ကိုယ်တိုင်လည်းပဲအဲဝမပြုတ်နိုင်ပဲဖြစ်နေပါတယ်တဲ့အရှင်မင်းကြီးကိုယ်တိုင်သာအလိုရှိသလိုသုံးဆောင်တော်မူပါတော့လို့အဲဒီလို့ ချင်းငါချိုတာတဲ့စကားနဲ့တခါလေပြောကြတဲ့အတန်ကိုကြားရတဲ့အခါကျတော့အဲ့ဒီကြားတဲ့အတန်လာရစီကြည့်လိုက်တဲ့အခါကျတော့ဟောခြေသားလေးတစ်ကောင်ကိုတွေ့ရအဲ့လိုခြေသားလေးတစ်ကောင်တွေ့ရတဲ့အခါကျတော့စောစောကတွေ့ရတဲ့ခြေသားနဲ့မတူဘူးဒီခြေသားကတော့ပြင်ယတိသူတော်စင်များနဲ့အနည်းကြားသဖြင့်သူတော်ကောင်းတဲ့အရှိန်ဟန်ပြီးတော့သူ့ရဲ့တဏ္ဍမှာစိတ်ညက်စိတ်ကောင်းနေဝင်ငါယဉ်ကျေးလိမ္မာနေတဲ့ပုပ္ပတူဝါဆိုတဲ့ကျေးလိမ္မာစောစောက လူဆိုရင်ရဲ့ရွာမှာရောက်နေတဲ့ကြီးလေးကတော့ဖြင့်တတ္တိဂုံမာဆိုတဲ့ကြီးလေးအဲ့ဒီမှာမင်းကြီးကနေ ပြီးတော့ရခင်ကတွေ့ရတယ်ကြီးသားနဲ့ယခုတွေ့ရတဲ့ကြီးသားဟာကြွာချားနေပုံကိုပြောပြတယ်အဲ့လိုပြောပြတဲ့အခါကဏ္ဍကြတော့အဲ့ဒီမှာဒီပုပ္ပသူဝဆိုတဲ့ကြီးသားလေးကနေပြီးတော့ကျွန်တော်တို့ဒီတတ္တိဂုံမရောကျွန်တော်ပုပ္ပသူဝရောနှစ်ယောက်စလုံးဟာအကုန်လုံးတဦးလုံးဆင်းကြတဲ့ညီကိုအရင်များဖြစ်တဲ့အကြောင်းပြောကြတယ် လေပြင်းတိုက်လိုက်တဲ့ဖြင့်အဲ့ဒီမှာအပိုက်ကနေပြီးတော့လွင်ပြီးတော့တပြွဲတကွဲတပြားစီကြပြီးတော့သွားရမှာယခင်အတင်မင်းကြီးတွေ့ခဲ့တဲ့ခြေသားလေးဟာဓမြများရဲ့အထံတကုဓမြများရဲ့အထံမှာရောက်သွားလို့ယခုလိုကြမ်းတမ်းပြီးတော့သွားနေတယ်။ तू ကစိတ်ကြမ်းနေဖြစ်ပေါ်ပြီးတော့နေပါလေ။ကျွန်ုပ်ကတော့ဖြင့်ယခုယသိများနေတဲ့သူတော်စင်သူတော်ကောင်းများရဲ့ကြောင်းထံရောက်လာတဲ့အတွက်ကြောင့်မို့ကျွန်ုပ်ပုဗ္ဗသူဝကတော့ဖြင့်ယဉ်ကျေးလိမ်မာပြီးတော့နေပါတယ်မင်းကြီးလို့ အဲ့ဒီလိုမင်းကြီးကိုပြောကြားပြီးတဲ့အခါကလည်းကြတော့အဲ့ဒီရင်ကျင်းလိမ္မာနေတဲ့ကြေးသားလေးကနေပြီးတော့ဘာတွေဆက်ပြီးတော့ပြောတယ်လဲဆိုတော့ဘုဒ္ဓမေဇာကုဘုဒ္ဓမေဇာကုတကိနာယောနရောဥပနရှတိတဲ့ကုတံပိပုတိဝါယံတိအေဝံဘလူပတိဝနာဘလူပတိဝနာယောနရောအကျဉ်သူတိပုတိမစ္ဆံပုတ်သောငါကိုကုတကိနာတဖန်မြက်ဖြင့်တဖန်မြက်ပြု တဖန်မြတ်စုဖြင့်ဥပနရှတိဖွဲ့ဤကုတာပိတဖန်မြတ်တို့သည်လေပူတီပုတ်ချင်းတို့ဝါယံတီရောက်ကြရကုန်ဤရှင်မင်းကြီးတဲ့ပုတ်နေတဲ့ငါးကိုတဖန်မြတ်နဲ့ထုတ်လိုက်လို့ရှိရင်အဲ့ဒီငါးပုတ်ကအနတ်လေးဟာတဖန်မြတ်ပါကူပြီးတော့အဲ့ဒီမြတ်တွေပါအလုံးပုတ်ပြီးတော့သွားတယ်အဲ့ဒီဥပမာအတိုင်းပဲတဲ့ဧဝမချာလာဒူတာလျင် ဘာလူပန်သေးဝနာသူမိုက်ကိုမှီဝဲကုန်သောသူတို့သည်ဟွန်းတီဖြစ်ကြလေကုန်၏ပုတ်တဲ့ငါကိုထုတ်ထားတဲ့အဲ့ဒီတဖာမြက်ဟာတဖာမြက်ပါပုတ်သွားတယ်လို့ပဲလူမိုက်နဲ့ပေါင်းတဲ့ပုဂ္ဂိုလ်ဟာလည်းပဲလူမိုက်ပဲဖြစ်ရပါတယ်တဲ့တကရင်စပလာတိနယောနရောဥပနစ္စတိပတ္တပိသူရပိဝါယံတိဧဝံဒီဧဝံဒီရူပသေဝနာယောနရောကျင့်သူသည် တဂရင်စာတောင်းဇလပန်းကို တောင်းဇလပန်းကိုလီပလာတိနာဖဲ့ဖြင့်ဥပနရှတိထုတ်ဤဗတ္တပိထိုဖက်တို့တိလီသူရပိမှုေးခြင်းတို့ဝါယံတိရောက်ကြရကုန်ဤတောင်းဇလပန်းကိုဖက်နဲ့ထုတ်လိုက်လို့ရှိရင်တဲ့အဲ့ဒီတောင်းဇလပန်းရဲ့ယနာဖက်ပါသွားပြီးတော့ကုပြီးတော့မှုေးကြိုင်တယ်အဲ့လိုဖက်ပါမှုေးကြိုင်တယ်လို့တဲ့ဧဝံတတပမထာယုထို့တူတန်လျင် ဒီရူပသေဝနာပညာရှိကိုမှီဝဲကုန်သောသူတို့သည်ပညာရှိကိုမှီဝဲကုန်သောသူတို့သည်ဟွန်တိဖြစ်ကြပါပေကုန်၏ပညာရှိကိုမှီဝဲတဲ့ပုဂ္ဂိုလ်များမှာလည်းပဲဟိယတမအချင်းကြောင့်ဟွန်တိဖြစ်ကုန်၏ပညာရှိပဲဖြစ်ကြတယ်သူမိုက်ကိုပေါက်တဲ့ပုဂ္ဂိုလ်ဟာသူမိုက်ပဲဖြစ်မယ်ပညာရှိကိုမှီဝဲစည်းကပ်တဲ့ပုဂ္ဂိုလ်ဟာလည်းပဲဘာဖြစ်မှာလဲပညာရှိပဲဖြစ်မယ်ငါးပုဂ္ဂိုလ် ဖွဲ့ထုတ်ပြီးတော့ထားတဲ့မြစ်ဟာလည်းပဲငါးပုတ်ကဲ့သို့အပုံနဲ့နေမကူပေဘူးလားဗျာအပုံနဲ့နေကူပြီးတော့အဲ့ဒီမြစ်ပါပုတ်ပြီးတော့နန်စော်သွားသလိုတဲ့အဲ့ဒီပညာလူမိုက်ကိုပေါင်းတဲ့ပုဂ္ဂိုလ်ဟာလည်းပဲသူလည်းလူမိုက်ပဲဖြစ်တာပဲတဲ့ပညာရှိသူတော်ကောင်းကိုပေါင်းတဲ့ပုဂ္ဂိုလ်ဟာဘာနဲ့ဥမာပေးတတ်တယ်ဆိုတော့တောင်စလပန်းကိုထုတ်တဲ့ဖက်ဟာတောင်းတလပန်းရဲ့အနတ်လေးကူးပြီးတော့အဲ့ဒီဖက်ပံမွေးကြိုင်နေသလိုတဲ့ပညာရှိသူတော်ကောင်းကိုမိဝဲတဲ့ပုဂ္ဂိုလ်ဟာလည်းပင် ပညာရှိသူတော်ကောင်းတို့ကဲ့သို့ပညာတွေရှိပြီးတော့အတိလေးမှဉာဏ်ပညာတွေနဲ့ပြည့်စုံပြီးတော့သူတော်ကောင်းကြီးမဖြစ်နိုင်ပေဘူးလားဗျာသူတော်ကောင်းကြီးဖြစ်နိုင်နေဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလေးပင်အခုတရားဘာဝနာတွေပွားများအားထုတ်ပြီးဆိုရင်တကယ်မိမိတို့ဘောမှာနိမန္နမနဲ့သွန်သင်ညွှန်ပြအဆုံးအမပေးနိုင်တယ်နိလန်ကောင်းတွေညွှန်ပြပေးနိုင်တယ်ဆရာကောင်းတမားကောင်းအမိကိုကောင်းရဖို့ရမလိုအပ်ပေဘူးလား အဲ့လိုအမိကိုကောင်းကိုရပြီဒီအမိကိုကောင်းအတိုင်းမိကိုနေရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိအလိုရှိတဲ့တရားအသိဉာဏ်ဓုတွေရောမရနိုင်ပေဘူးလားဗျာအလိုရှိတဲ့တရားအသိဉာဏ်ဓုတွေရနိုင်တယ်ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကကလျာဏမိတော်သီလစသောဂုဏ်နှင့်ပြည့်စုံသောကောင်းသောမိတ်ဆွေကောင်းရှိသည် ဟောတိဖြစ်၏ကလျာဏတဟယော ကောင်းသောအဖို့တဟေရှိသည်ကလျာဏတံပါဝင်ကိုကိုစိတ်အားဖြင့်ညှုတ်ကမ်းရာ ကောင်းသောမိတ်ဆွေရှိသည်ဟောတိဖြစ်၏အဲ့လိုမိကောင်းဆွေကောင်းဆရာသမားကောင်းကို အမိခိုရပြီဆိုရင်အဲ့ဒီအမိခိုရတဲ့ပုဂ္ဂိုလ်ဟာဒီသူတော်ကောင်းများရဲ့မိတ်ဆွေကောင်းများရဲ့အဆုံးအမတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးနဲ့ကျင့်သုံးပွားများအားထုတ်သွားမယ်ဆိုရင် သူကိုယ်တိုင်တရားအသိဉာဏ်ဒုတိယပြီးတော့သူတော်ကောင်းကြီးမဖြစ်နိုင်ပေဘူးလားကဲဒါကြောင့်တရားလေးဆိုလိုက်ကောင်းရာညွန်ပေမိကောင်းတွေမှတ်လီမိခိုရာကောင်းရာညွန်ပေမိကောင်းတွေမှတ်လီမိခိုရာ ဘေကဝေယံပိဓမ္မောနာထကရဏောဘေကဝေယဟန်တော်များအိုချစ်သားတို့အယံပိဓမ္မောဤကဲ့သို့မိကောင်းဆွေကောင်းဆရာသမားကောင်းရှိသူဖြစ်ခြင်းသဘောသည်နာထကရဏောမိကိုရာကိုပြုတတ်သောတရားတို့ပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဩဇာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပြီတည်း